မနေ့ကနိဗ္ဗာန်ချမ်းသာကိုဝိရိဒဒုက္ခနဲ့အဝိဒိဒဒုက္ခဒုက္ခနှမျိုးရှိဥစွာပြောပြီးတော့ကာမဂုဏ်ချမ်းသာဟာဝိဒိဒဒုက္ခခေါ်ပြီးတော့အယုံ6ပါးမခံစားဘဲနဲ့ငြိမ်းချမ်းသာအဝိဒိဒဒုက္ခတဏှိဒုက္ခလို့ပြောခဲ့ပါတယ်။အဲဒီတဏှိဒုက္ခအမျိုးမျိုးယူဆပုံတွေ ယုတ်တိပေတာနည်းနဲ့ပြောခဲ့ပါတယ်။နည်းနည်းသိတာအောင်ဆိုပြီးတော့လောကီဥပမာလေးနဲ့ထည့်သွင်းပြီးတော့ပြောခဲ့ပါတယ်။အဲ့ဒီစကားကမပြည့်ပြတ်သေးလို့ဒီနေ့ဆက်လက်ပြီးတော့ဖြည့်ရှင်းရမှာပါ။နေ့ကဘုန်းကြီးပြိတ္တကိုပြောခဲ့ပါတယ်။နေ့နေ့ချိန်ချိန်အိပ်ပျော်နေတဲ့အခါပါမခံစားမှုမရှိပါဘူးလို့အဲ့ဒါလိုနေ့နေ့ချိန်ချိန်အိပ်ပျော်နေတဲ့ပုဂ္ဂိုလ်သွားနှိုးရင် ခန္ဓာကာမဂုဏ်ကြီးခံစားဖို့ကြသွားနှိုးလို့ရှိရင်စိတ်ဆိုးပြီးတော့ထတော့မစောင်းတဲ့ကာယနဲ့ခံလိုက်မှာပြီးတော့အဲ့ဒီခိုက်တာမှာအဲ့ဒီတတိကြီးကတိတာထင်ရှားတဲ့ခံစားမှုအရှင်းမပါဘဲနဲ့ငြင်းချမ်းစွာိတ်ပြောချမ်းသာကိုပို့ပြီးတော့ဉာဏ်လို့ရဲဆိုတာသင်ရှားပါတယ်။အဲ့လိုကောင်းလိုက်တာဆိုတဲ့စကားထောက်လို့ရှိရင်သူ့ဟာကောင်းရှိ လူတူတယောက်ဟာတန်ရာနာရယဖြစ်လို့နာကျင်လိုက်ရဲ့လို့ညင်းနေတယ်ညင်းနေပေါ်ထောက်လို့ရှိရင်သူ့မှာနာကျင်မှုရှိနေပြီဆိုတာထင်ရှားပါတယ်ဒါလိုပဲကောင်းလိုက်တာဆိုတဲ့စကားထောက်လို့ရှိရင်သူ့မှာအကောင်းရှိနေပြီသိကြပါတယ်ဒီချမ်းသာကိုရှင်းပြရှင်းပြသားမှာဆိုလို့ရှိရင်လည်းပဲရှင်းပြလို့မရပါဘူးညင်းလို့လည်းမရဘူးဒီတော့ဒီချမ်းသာဟာအကောင်းဆယ်မပေါ်ရင်လည်း ရှိတယ်ဆိုတာပေါ့လေယုတ်တိပေတာနည်းနဲ့သိရပါတယ်ဒီတော့ဒီချမ်းသာအဘာဝပညာအထင်အပြော့တက်တဲ့နဲ့သိရတာမဟုတ်ဘူးမရှိတဲ့မရှိတာမဟုတ်ဘူးဆိုတာအမှန်တန်ရှားပြီဒါကြောင့်အနာဂံယဟန္တာပုဂ္ဂိုလ်ကြီးများယုဏခန္ဓာကြီးကိုလေးလာလာလို့ဝန်တော့ဝန်ကိုကြီးလို့သဘောထားပြီးတော့မှတ်ထင်ကြလို့ယုဏခန္ဓာမှကင်းနိုင်ရခြင်းလို့ရာ နိရောဓသမာပတ်ဆိုတာဝင်စားကြပါတယ်အဲဒီလိုနိရောဓသမာပတ်ကဝင်ဝင်စားရတာထပြီဆိုလို့ရှိရင်ဒီဝန်တော်ညွန်းနဲ့ဥဒန်းနေကြီးကြတယ်ဘုရားပြိတ္တကိုမိကုံထုတ်ရှင်ပါတယ်တကယ်လို့အိတ်တော်ချမ်းသာဟာညံ့လို့စရာပဲလို့ထင်ရင်တစ်သက်လုံးအိတ်နိုင်မလားလို့ဘုရားမိကုံမေးရင် တကယ်လို့ဖြစ်မယ်ဆိုရင်အဲ့လိုဖြစ်မယ်ဆိုရင်တကယ်လို့အိမ်နိုင်လားလို့မေးတယ်အဲ့ဒီအိပ်ရချတာမကြိုက်သေးလို့ရှိရင်တော့နိဗ္ဗာန်လည်းပဲကြိုက်သေးဖို့မပေါ်ဘူးကာမဂုဏ်ချမ်းသာကြီးကြိုက်နေသေးတယ်အဲ့ဒီချမ်းသာကြီးမခွာခြင်းသေးဘူးဆိုတာကတော့ခံရရောက်ပါတယ်အဲ့ဒီကာမဂုဏ်ပေါ်မှာတွေ့တဲ့တဏှာတွေပေါ့တဏှာ ကမ္မကုဏနိဒာနာတာယာတွေ့တာတဲ့တဏှာဟာဥပါဒကအစရှိတဲ့ကာမဂုဏ်အာယုံဖြင့်အရင်းကရှိတယ်တဲ့အဲဒီကာမဂုဏ်တွေကဒီတဏှာတွေဖြစ်လာတယ်လို့ဆိုပါတယ်အဲဒီတာယာဟုတဏှာတွေကမဆုံးနိုင်တဲ့ဒုက္ခတွေဖြစ်တော့တာပဲဒုက္ခတဏှာနိဒာနာဆိုတာတတ္တဝါတွေကြုံတွေ့တဲ့ဆင်းရဲတွေဟာ အဲ့ဒီကာမဂုဏ်အာယုန်တွေကိုခုံဝင်ကြတာဟုတ်တဏှာအရင်ခံပြီးတော့ဖြစ်တာကြီးတယ်ဒီလောကမှာပြဿနာမျိုးမျိုးတွေဖြစ်နေတာဒီကာမဂုဏ်လေးနဲ့ပတ်သက်ပြီးတော့ဖြစ်နေတာပဲသူမိသားစုတစ်ခုမှာဆိုရင်စောင့်နေကြည်လဲဖို့ရာသာသာထိုးထိုးလေးဒီကာမဂုဏ်ကြီးရရှိဖို့ရာအတွက် သင်မခံပြီးတော့အေးလည်းမရှောင်ရအပူလည်းမရှောင်ရဒီပြင်မဲ့ရှင်ရင်ဒီအစရှိတယ်ပေါ့လေဒီဝိညာဉ်ဒုက္ခကြီးရင်ဆိုင်ပြီးတော့ဒီကာမဂုဏ်ရရှိရေးအတွက်ပဲမိမိလည်းဒီကာမဂုဏ်ရရှိရေးအတွက်မိမိအရှင်ရှိပြီးတော့ဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းကာမဂုဏ်ရရှိရေးအတွက်အများကြီးပါပဲဒီကကာမဂုဏ်လေးနဲ့ပတ်သက်ပြီးတော့အဲအမိနဲ့သားဖေးနဲ့သမီးညီကိုချင်းညီမချင်းချင်းဆွေမျိုးချင်းချင်းနှိတ်ဆွေချင်းချင်း မတည့်ရရန်ဖြစ်ကြစသည်ပေါ့လေဘယင်ချင်းချင်းတိုင်းချင်းနဲ့တရားတိုင်းကြီးပေါ့လေဖြစ်ပြီးတော့တိုက်ခိုက်တာလေအများကြီးပါပဲမဆုံးနိုင်တဲ့ဒုက္ခတွေဒါတွေဟာဒီဒုက္ခတွေဘယင်ဖြစ်လိုက်လို့ရှိရင်ဒီကာမဂုဏ်အာယုန်တွေအကြောင်းကြီးပြုပြီးတော့ဖြစ်နေတဲ့ဆင်းရဲတွေရစ်သက်မှုတွေလည်းပဲပေါ်တာပဲခုတလောကြီးကဘုန်းကြီးများသိကြရပါတယ်မိခင်ဟာ သူ့သားလေးကိုပေါ့လေရေထဲကိုလှေနဲ့ခေါ်သွားပြီးတော့လှေပေါက်တပ်ပလိုက်ကြတာတပ်ပလိုက်တယ်ကြတာဒီလိုလုပ်ရတာဟာအဲဒီကလေးနဲ့ပတ်သက်ပြီးတော့အာမခံကြေးပေါ့ဒီအစိုးရကြီးကရလို့တဲ့အနေပေါ့ဒီလုပ်လိုက်တာငွေသာရလို့တာပဲဒီကဒီကာမဂုဏ်ခေါ်တဲ့ငွေသူမဲ့နေတာပဲသူရင်လေးတားသူငယ်လေး မညာနိုင်ဘူးရှုမှောက်ပြီးတော့ဆက်လိုက်တာအဲ့ဒီရက်ဆက်တဲ့အနေမျိုးလည်းပဲရောက်သွားနိုင်ပါတယ်ကွာလူချင်းကိုဒီဖြစ်ပြီးတော့လူသားမဆန်မဲနဲ့ကိုရက်ဆက်တဲ့အမှုတွေလည်းပဲကဘာပေါ်မှာအများကြီးရှိပါတယ်ဒါဟာကာမဂုဏ်ရင်းခံပြီးတော့ဖြစ်တဲ့ကိစ္စတွေကာမဂုဏ်နဲ့ပတ်သက်ပြီးတော့လူတွေတွေ့ကြရတဲ့ဆင်းရဲတွေတော့မဆုံးနိုင်ပါဘူးမဟာဒုက္ခကြီးပဲမြတ်စွာဘုရားကိုယ်တိုင်လည်းပဲမဟာဒုက္ခကြီးဆိုတာအကျယ်တွင်းဟောပြောထားတဲ့အချက်တွေရှိပါတယ် အဲ့ဒါတွေထုတ်ဖို့ပြောလို့ရှိရင်အများကြီးကျေကျသွားမှာနောက်တာတုတ်တုတ်ဩတယ်လို့ပြသွားမှာအမြက်ကလေးလောက်ပဲဘုရားတိတာဟောပြောပြရစီတာရသဖြင့်ရရှိတဲ့ကိုယ်ကာမဂုဏ်လေးနဲ့ကိုယ်နေလို့တဲ့ပုဂ္ဂိုလ်များအဲ့ဒါလူချမ်းသာပဲဟောလားလူဖြစ်လာလို့လူချမ်းသာလေးနဲ့နေလို့ရှိရင်လည်းကောင်းနေတာပဲလို့ကာမဂုဏ်အစွဲလေးရှိနေတော့သူတို့ကပြောကြပါတယ်ဒီလိုဆိုလို့ရှိရင်နိဗ္ဗာန်ဘာလို့ဖို့လို့ဒီလိုလည်းမေးကြပါတယ် ဒီတော့အဲ့ဒီပုဂ္ဂိုလ်တွေကိုခွန်ကြီးကမေးကြပါရဲ့အမြင်ကောင်းကာမဂုဏ်ချမ်းသာတွေကိုမနာတမ်းကြည့်ပြီးတော့ချမ်းသာယူမလားလို့တနည်းလုံးကြည့်ရပြီးချမ်းသာယူမလားလို့မေးကြတယ်မြင်ကောင်းလေးတွေပေါ့လေမြင်ကောင်းလေးတွေကြည့်ပြီးတော့ပေါ့လေဥမာရုပ်ရှင်တဲ့တဲ့ပုဂ္ဂိုလ်ကဒီရုပ်ရှင်နဲ့ထပ်ခါတက်တာကြည့်ပြီးပေါ့လေအဲ့ဒါလိုတနည်းလုံးကြည့်နိုင်မလားလို့မေးကြတယ်သူနဲ့သူမျက်စိမပြတ် ရှိပြီးတော့ချမ်းသာတဲ့ပုဂ္ဂိုလ်ပေါ့လေဟိုအမျိုးသမီးနဲ့မျိုးသားတနေ့လုံးကြည့်နိုင်မလားလို့ကြည့်ပါများလို့ရှိရင်ဒီပေါ်မှာညီးငွေသွားပြီညီးငွေသွားပြီဆိုတော့ရှိရင်ဒီအမြင်ကိုစိတ်ဝင်စားတဲ့အမြင်အာယုကာမဂုဏ်ပေါ်မှာတကယ်ချမ်းသာခြင်းမရှိဘူးဆိုတာသမတက်တည်ပြနေပါတယ်တို့တူတာယာချွေးတဲ့အတန်လေးတွေနားထောင်ပြီးတော့နားချမ်းသာလို့တဲ့ပုဂ္ဂိုလ်စိတ်ချမ်းသာလို့တဲ့ပုဂ္ဂိုလ်ကလည်း ဒီတိုင်းဆိုတဲ့သချင်းတန်လေးတွေကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်ရဲ့စကားပြောတာကြေတန်လေးတွေဘယ်လောက်များကြာကြာနားထောင်နိုင်မလဲဆိုတာစဉ်းစားကြည့်ပါကျတော့ညီငွေပြီးတော့သွားပြန်ပြီအဲဒီထဲမှာခြားတာဖြစ်ရှိဘူးဆိုတာရှင်းနေတာပဲထို့တူပဲပြည့်ပြမှုကြိုင်တဲ့ပန်းနံလေးတွေရေမွှေးနံလေးတွေပေါင်းနံနံလေးတွေစိတ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီနာရည်တရှိမခံနိုင်ဘူးဒါတော့သဝေတောက်ွယ်နဲ့ပတ်သက်ပြီးတော့ ရတာမြင်မြင်ကြိုက်နေတဲ့ပုဂ္ဂိုလ်ကလည်းဒီနေ့လည်းဒီဟာပဲဒီနေ့လည်းဒီစားပဲဒီနေ့လည်းဒီစားပဲဆိုကြတဲ့ကြီးကိုသွားတယ်အထီးအတွေ့ကြိုက်နေတဲ့ပုဂ္ဂိုလ်ကလည်းပဲနုနုဖဖပေါ့လေဟိုကလေးတွေလူချင်းချင်းထိတွေ့တာတွေပေါ့လေဘလောက်ပဲကောင်းတယ်လို့ဆိုပေမဲ့လို့ကြားတော့လည်းပဲကြီးငွေသွားလိမ့်မယ်အနာမမီပဲနဲ့အဲ့ဒီခြားတာတွေကိုခံစားကြည့်စမ်းပါဆိုလို့ရှိရင်တော့အာလုံးနိုးလို့ခေါင်းရမ်းကြပါပဲ မခံစားနိုင်ပါဘူးအဲ့ဒီကာမဂုဏ်အာယုငါးမျိုးကိုခံစားခြင်းကနေပြီးတော့ပြင့်တော်တဲ့အချိန်မှာအနာယူရတယ်အနာယူနေတဲ့အခါမှာအဲ့ဒီကာမဂုဏ်အာယုငါးမျိုးကလွတ်ပြီးတော့ခံစားမှုအရှင်းမရှိဘူးတိတာထိစားတဲ့ခံစားမှုမရှိဘူးအဲ့ဒီခံစားမှုတွေတော့လူတိုင်းလူတိုင်းကမြင်လို့ကြတယ်ဝိဒိတသုခတော် အဝိဇ္ဇသုခံသန္တတရာပဏိတတရာဟောတိအာယုကောင်းနေတဲ့ဖြစ်ပြီးလို့ရရှိတဲ့ချမ်းသာမျိုးတဲ့အာယုနဲ့မတိမတည်ပဲနဲ့အတလွတ်ငြိမ်းချတဲ့ချမ်းသာကသာပြီးတော့မတုံမလုံးငြိမ်သက်တယ်။သာပြီးတော့မရောက်ရက်နိုင်အောင်ကောင်းတယ်။ကျန်ကန်များကတိုက်ပြထားပါတယ်။မှန်ကတော့ဣတ္တနေတဲ့အခါမှာ ခံစားမှုအရှင်းမရှိတာတော့မဟုတ်ပါဘူးမတိတာတဲ့ခံစားမှုလည်းရှိပါတယ်ဝင်စိတ်တွေဖြစ်နေပါတယ်သို့တော့မတိတာတဲ့ခံစားမှုကတိတာထင်ရှားတဲ့ခံစားမှုတွေတာပြီးတော့မြင်တတ်တယ်ဆိုတာပေါ်လွင်စေခြင်းလို့ပြီးတော့လည်းပဲနိဗ္ဗာန်ရတာကိုလည်းပဲခံမှန်းမျှော်မှန်းစေခြင်းလို့ခွန်ကြီးကဒီအားလေးကိုကြည်ကြဲကြံ့ကြံ့သဘောပေါက်အောင်ပြောနေတာပါနိဗ္ဗာန်ချမ်းသာအဝိဒိတတုကခေါ်တဲ့သံတိတုကနိဗ္ဗာန်ချမ်းသာဟာ အဲဒီအိပ်ပျော်ကောင်းချမ်းသာတဲ့စပေါင်းများစွာရာပေါင်းများစွာထောင်ပေါင်းများစွာသာလွန်ပါတယ်။ရာပေါင်းထောင်ပေါင်းများစွာပဲထားပါတော့ဆယ်သားလောက်ပဲတိုးမြှင့်နေရှိပါ။ဘယ်လောက်ချမ်းသာမလဲဆိုတာပေါ့လေပရိသတ်ခံမနိုင်ပါနဲ့။ဒါကြောင့်ဒီသတ္တသမဘာဝင်စားကြတဲ့နာဂယဟနာရှင်မြတ်များဟာဒီသောတသမဘာအတွင်ခံစားမှုလုံးဝမရှိဘူး စိတ်လည်းမရှိဘူးစေတသိက်ဆိုတဲ့နတ်တရားလည်းမရှိဘူးပြီးတော့အချို့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းပဲအတိမဖြစ်ဖဲနဲ့ပြည့်စက်နေကြပါတယ်အဲ့ဒီလိုရုပ်နာအချို့ချုပ်ငြိမ်းနေတဲ့သဘောကိုပဲအမတန်ချမ်းသာကြီးလို့ဒီလိုသဘောရပြီးတော့ဒီလိုသမာဘခဏခဏဝင်စားကြပါတယ် အဲ့ဒီလိုဝင်စားလို့ထပြီဆိုလို့ရှိရင်တို့ဥဒန်းကြည့်ကြတယ်ဥဒန်းကြည့်ပုံလေးခွန်ကြီးကပြောပြပါမယ်ဥဒန်းကြည့်ပုံကတော့သုစုခာဝတနိဗ္ဗာနံသမ္မာသမ္ဗုဒ္ဓတိရှိတံအသောကဝိရကြောင့်ခေမံယထာဒုက္ခံနိရောဓတိယထာဒုက္ခနိရောဓတိယထာအရှင်နိဗ္ဗာန်၌ဒုက္ခနိရောဓတိနိရောဓတိယုံနာနဲ့စတဲ့ဆင်းရဲဒီအကုန်ငြင်းရဲ့ ယုံနဲ့ဆက်တဲ့ဆင်းရဲတွေကုန်ရင်းနေတယ်ဆိုတော့ဆင်းရဲမရှိဘူးဆိုရင်လုံးဝချမ်းသာပေါ့ဒီသဘောဆိုပါတယ်ဒီတော့ဆင်းရဲတွေမှလည်းအရှင်းမရှိဘူးဆိုတော့သီတနိဗ္ဗာန်ဤနိဗ္ဗာန်ဤသုစုခံဝတ္တချမ်းသာကြီးချမ်းသာပြီးသွားတကားတဲ့တိတ်ချမ်းသာအမတန်ချမ်းသာကြီးပဲတဲ့ဒီလိုကြည့်ကြည့်ကြတယ်အဲ့ဒီတိတ်ချမ်းသာတဲ့နိဗ္ဗာန်ကို ယ်ပုဂ္ဂိုလ်ထုတ်ဖော်သွားတယ်လေလို့ဆိုတော့သမ္မာသမ္ဗုဒ္ဓတိရှိတာ။မြတ်စွာဘုရားရှင်ကိုရောမြတ်ကိုယ်တိုင်ကိုယ်တိုင်ထုတ်ဖော်ပြီးတော့ဟောကြားသွားတဲ့နိဗ္ဗာန်နဲ့။အဲဒီမှာသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓနာလို့ဆိုထားပါတယ်သမ္မာသမ္ဗုဒ္ဓဒီနေရာဌာနမှာဗုဒ္ဓလို့ရိုးရိုးမသုံးဘူးအခြားဗုဒ္ဓရဲ့ပြည့်ရည်တွေမသုံးဘဲနဲ့ သမသာဝတ္တလို့ထည့်ပြီးတော့သုံးထားပုံထောက်လို့ရှိရင်ဒါထူးခြားတယ်လို့ဆိုရပါတယ်။ထူးခြားပုံကတော့ဒီမှာသမသံဘုဒ္ဓသမလည်းပါတယ်သံလည်းပါတယ်ဘုဒ္ဓလည်းပါတယ်သုံးမျိုးပဲ။ဒါသမဘုဒ္ဓမှန်စွာသိသူလို့ဒီတတိပဲရတယ်။မဖောက်မပြန်အမှန်တိုင်းအကြောင်းကြောင့်ဖြစ်တဲ့ယုံနာသင်္ခါရတရားကြီးအမှန်တိုင်းဖြစ်နေတာ။ ဘောလက္ခဏာတွေကိုသိတယ်။အတ္တကတာတရားတွေရဲ့ဆန္ဒကိုလည်းပဲတိတိကျကျသိတယ်။တချို့ချို့ပုဂ္ဂိုလ်များတော့ဖြစ်နေတာကတခြားသူတို့သိတာကတစ်မျိုးဒီလိုလွဲမှားစွာသူတို့သိကြတယ်။မြတ်စွာဘုရားကတော့အဲ့ဒီလိုအလွဲအချော်မရှိဘဲနဲ့အမှန်ကိုသိနေတယ်ဒီလိုဆိုလို့ရတယ်။အမှန်သိတယ်အမှန်ဟောထားတာပါ။ဒါတော့သံဗုဒ္ဓ သမ္ဗုဒ္ဓဆိုတာကိုယ်တိုင်သိတာမြတ်စွာဘုရားလောင်းတော်ဟာဒီင်္ဂရာမြတ်စွာဘုရားဓမ္မောက်မှာနိဒဗျာတိတခံပြီးတဲ့အချိန်ကစပြီးတော့ဘုရားပြည့်ကြောင့်ဒါနဆိုင်ရဲ့ပါရမီကောင်းတွေကိုအပြည့်ရှိပြီးတော်မူပါတယ်။ဘယ်တရားတွေဟာဘုရားပြည့်ကြောင့်တရားတွေပဲဆိုတာကြံစီတော်မူပြီးတော့ပွားပေါင်းများစွာပါရမီတော်တွေကိုစူးစမ်းရှာဖွေပြီးတော့ ရှိဘူးခဲ့တဲ့အဲ့ဒီပါရမီတော်အဟုန်ရောက်နောက်ဆုံးတပ္ပိတဉာဏ်တော်ကြီးကိုကြားခဲ့တာပါဉာဏ်တော်ကြီးကိုယ်တိုင်သိတာပါဘ누구ကပေးလို့သိတာမဟုတ်ပါဘူးဒီကိုရှင်ပြောတော့ကပေးလို့သိတာလည်းမဟုတ်ပါဘူးပါရမီမဖြစ်ရဘဲနဲ့အလိုလိုမိုးဝါကြပြီးတော့ဖျားဖြစ်တာမဟုတ်ပါဘူးပါရမီကြီးဖြည့်ပြီးတော့ပါရမီတော့ဟုန်ရောက် ဖြစ်ပေါ်လာတဲ့ဉာဏ်တော်ကြီးအဲ့ဒီဉာဏ်တော်ကြီးနဲ့ကိုယ်တိုင်ကြည့်တာပါဒါမလို့သံဗုဒ္ဓလို့ခေါ်ပါတယ်အဲ့ဒီလိုသမ္မာသမ္ဗုဒ္ဓဖြစ်တော်မူတဲ့မြတ်စွာဘုရားကိုယ်တိုင်ဟောကြားထားတဲ့နိဗ္ဗာန်ပါဒါတော့နိဗ္ဗာန်မှာဂုဏ်တစ်မျိုးရှိပါသေးတယ်အသောကံအသောကံဆိုတာဝမ်းနဲ့ပူဆွေးမှုမရှိဘူးလူတွေဟာဆိုလို့ရှိရင်ဒီသားစုတွေတရားရောက်ကွယ်လွန်လို့ တောကတွေဖြစ်ရတာဝန်ရတာပူဆွေးတာတွေဖြစ်ရတာပစ္စည်းတွေဆုံးရှုံးလို့ရာထူးတွေကြားလို့အခြားခြားယောဂါတွေဖြစ်လို့စသည်ပေါ့ဝန်ရပူဆွေးစရာအကြောင်းတွေလည်းကြုံပြီဆိုရင်ပူဆွေးမှုတွေမဆုံးနေအောင်ဖြစ်ရတာအချို့လည်းပဲယူလှန်သွားတယ်အချို့လည်းပဲတည်တဲ့အချိန်ကောင်ဖြစ်သွားတယ်အဲနိဗ္ဗာန်မှာတော့အဲဒီလိုတောကပူဆွေးမှုတွေဝန်ရမှုတွေမရှိတဲ့တောကတွေအေးနေတယ်ဆိုတဲ့အတိတ်ပဲပေါ့ဘယ်လောက်ကောင်းတယ် ဒီတော့နိဗ္ဗာန်ရဲ့ဂုဏ်တစ်မျိုးပြပါသေးတယ်ဝိရိစ္ဆာနဲ့ဗကြဆိုတာကညူတွေဖုံတွေပေါ့အဲ့ဒီညူတွေဖုံတွေနဲ့တူတဲ့ရာဂဒေါသဆက်ရှိတဲ့ကိလေသာတွေကိုဗကြလို့ခေါ်ပါတယ်လူမှာအဲ့ဒီညူတွေအဲကိုယ်ပေါ်မှာကြောက်လို့ရှိရင်မြစ်ပတ်လာတာပဲအဝယ်ဝယ်စားတွေပေါ်မှာကြောက်လာလို့ရှိရင်ဝယ်စားတွေလည်းပဲမြစ်ပတ်တာပဲပြည်လူလဲပြီးတော့အမြင်မကောင်းရှိမကောင်း အနာတ္တတွေလည်းမကောင်းဖြစ်နေတာပဲဒါလိုပဲကာမဂုဏ်အာယုန်တွေအဆုံးနေတဲ့လူကိစ္စဘဝဝတွေနဲ့ပတ်သက်ပြီးတော့လူရဲ့စိတ်အစဉ်မှာရစရာမရှိအောင်ຢာကတွေနဲ့ပေလူသွားတာမကျေနပ်မှုဒေါသတွေနဲ့ပေလူနေတာမိန်မဲမှုမောဟတွေနဲ့ပေလူနေတာမာနနဲ့ပေလူနေတာမနာလိုမှုဝတ္တုမှုအိုးသုံးနေတာပါပဲစိတ်အငြိကြီးတွေနဲ့ ပြေလူပြီးတော့နေတာပဲတန်ရှင်းမှုရတော့မလဲအဲဒီတန်ရှင်းမှုရအတွက်အခွင့်အခါကျော်မလုပ်နိုင်တဲ့ပုဂ္ဂိုလ်တွေမှာဆိုရင်တော့စိတ်အစဉ်ကရကြံရှိတော့အောင်ညစ်ပတ်နေတာပဲနိဗ္ဗာန်မှာတော့အဲ့ဒီညစ်သေးတဲ့ဟာကြီးဘာမှမရှိဘူးတဲ့လုံးဝတန့်ရှင်းနေတယ်လို့ဆိုရတယ်ဒါတော့ခေမန်နဲ့ခေမန်ဘေးရအမျိုးမျိုးကြီးလည်းပဲကျင့်ပြီးတော့ အမှန်လုံခြုံတဲ့နေရာဌာနအဲလိုဆိုပါတယ်လောကလူသားတွေမှာပြေးရနေရတင်ရတာပဲလောရောอืมတခုတည်းများပြေးရပြီးတော့ယောဂသူပြေးရပြီးတော့တောရင်တိဆံပြေးရစသည်ဆုံးနေတာပါပဲခုပြသိပ္ပပညာတွေကသိထုံးကားတာတော့ထုံးကားသလောက်တစ်ဖက်ကလည်းလူတွေမှာအကျိုးပြုတယ်လို့အခြားတစ်ဖက်ကလည်းပဲပြေးရနေတင်ရတာပဲ အထူးအားဖြင့်ကဘာရှင်များဖြစ်ပြီဆိုလို့ရှိရင်ရှောင်းလက်သွင်းနေရနိုင်အောင်ဘေးရန်ကြီးများတာပဲခုခေတ်ဆိုရင်လက်လက်တည်းတည်ဆန်းတာပဲအတူချင်းဘုန်းတို့ဘာလို့ဆရာဝန်ဒါကြီးကြည်ထင်ရတာอืมဒီလိုကဘာလောကကြီးကိုလည်းကိုယ်နဲ့မတည်ဘူးဆိုလို့ရှိရင်ကောင်းကင်ကနေပြီးတော့လေဆာရောင်ကြီးပြပြီးတော့ခါတဲ့မိတော်လုပ်ဖို့ပေါ့ကြံရတာတွေပေါ့အင်းအနာကြောက်ဆရာကောင်းတယ်ကဘာသူကဘာသားတွေဟာ လူလက်လက်ခံနေနဲ့ပတ်သက်ပြီးတော့တွေးပြီးတော့ကြောက်နေကြတာမေးရနေမကင်းကြဘူးဒီထွန်းတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့သူပြောစရာမရှိတော့ဘူးဒါတော့နိဗ္ဗာန်မှာတော့အတိအဖွဲဘေးရနေကစပြီးတော့အမှန်တန်ကြီးကျယ်တဲ့ကြောက်စရာကောင်းတဲ့ဘေးရနေနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးအများအားလုံဆိုးနေတာအေးနေတာလည်းဆိုပါတယ်ဒါတော့နိဗ္ဗာန်မှာယုံနဲ့နာနဲ့စတဲ့ဆင်းရဲတွေမရှိဘူးဆိုတော့ချမ်းသာကြီးပဲဆိုတော့ ကာမဂုဏ်ချမ်းသာကြီးမဟုတ်ဘူးဆိုတာတော့ရှင်းသွားပြီကာမဂုဏ်ချမ်းသာကဝိရိဒသုခအဲ့ဒီဝိရိဒသုခမဟုတ်ဘူးအဝိရိဒသုခသန္တိသုခဆိုတာသိရှင်းတယ်အဲ့ဒီသန္တိသုခကအပ္ပယစီကသုခတွေလည်းပဲကျမ်းဂန်များပြထားပါတယ်အပ္ပယစီကသုခဆိုတာယာကကိလေသာနဲ့မရောပဲနဲ့အလိုလိုကောင်းနေတဲ့ချမ်းသာပါဥပမာပြီးကာမဂုဏ်ကြိုက်နေတဲ့ပုဂ္ဂိုလ်များဟာ ကာမဂုဏ်တတ်မဲ့တဲ့ຢာကပါမကောင်းတာအညီဟောက်သားတွေငါးတွေဟာသူကြည့်တတ်တဲ့စီဟူဆုဆုအနမကောင်းတော့စားလို့မရှိဘူးဒီတော့ငရုတ်ချက်တုံစီစားမွေးကြရည်နဲ့ထက်ခါပြီးတော့ချက်လိုက်တဲ့အခါမှာထူးခြားတဲ့အနအရသာလေးဖြစ်လာတယ်အဲ့ဒီတော့မှသူကကောင်းလာဒီလိမ္မာကတော့အဲ့ဒီလိုຢာကဆက်ပြီးတော့ကောင်းရတဲ့အကောင်မျိုးမဟုတ်ဘူးအတလွတ်ຢာကမပါဘဲနဲ့ကောင်းတဲ့အကောင် အဲ့ဒါအပြရှိကသုခတွေလည်းပဲပြတ်ထားပါတယ်ပြီးတော့မကောင်းတဲ့အရာတွေနဲ့လည်းပဲရောနှောပြီးတော့တန်တန်လေးပေါ့လေကောင်းတဲ့อืมချမ်းသာရှားရည်နဲ့ရောဘူးဆိုတော့အသမိစ္ဆသုခလို့ခေါ်တယ်မကောင်းတာတွေဘာမှမပါဘူးကာမဂုဏ်ချမ်းသာဆိုရင်မကောင်းတာတွေရောနေသေးတယ်သူကတော့ကောင်းတော့ကောင်းတယ်ဒါပေမဲ့ရှားမကောင်းတာတွေနဲ့ရောနေတယ်နိဗ္ဗာန်ချမ်းသာကတော့ဘာနဲ့မှမရောဘူးအတလော့ပဲ မကောင်းတာတွေနဲ့မရောဘူးဆိုတော့ပရိသုဒ္ဓသုခဆိုတာပါလေစိတ်ကျဉ်ကျဉ်တန်ရှင်းနဲ့ချမ်းသာစိတ်ကောင်းတာပါအဲ့ဒီလိုလည်းပဲကြည့်ကြည့်ထားပါလေနိဗ္ဗာန်ကြောင်းတွေကတော့ပြောစရာတွေကတော့အများကြီးရှိနေပါသေးတယ်ဒါပေမဲ့အချိန်ကကြာသွားပြီဒီတော်ကြပါစို့